1348နတ်တော်လာဇန်73ရက်ဗရိသေကရ1986ဒီဇင်ဘာ14ရက်တနင်္ဂနွေနေ့မောင်နဲ့2နာရီမှ3နာရီလိုင်မာရီဝိပဿနာကျောင်းလိုက်သာသနာမှန်အောင်ဓမ္မယုံကြီး၌နေ့စဉ်ဟောကြားနာယူကျင့်ပွား အာထုတ်နေကြမိဒီမပရိပဒမဟာသတိပဋ္ဌာန်မိဂရာဝဝိပဿနာတရားပွဲစဉ်အဟောဗုဒ္ဓအဟောဓမ္မအဟောသံဃောအနုတ္တရောဣတိစိတ်တံပဟံသတ္တဝဝိပသိတ္တဝတရာဂတိဝိပဿနာနယံကတံဝေကံမဂရိပါဝကံ ဒိဋ္ဌိတမေဝသာရုဏံဝိပဿတံယထာဥဒံဝိပဿတံအနုတ္တရောအရဟတသဟိသောကောင်းတာတို့ကြောင့်အလွန်ကဲမရှိအမြတ်ဆုံးဖြစ်တော်မူပေတော့ဗုဒ္ဓတရားအလုံးစုံအကောင်းသိတော်မူသောမြတ်စွာဘုရားသည်အော်အော်ပြောပြ၍မပြီးအောင်အန်ရှိပဲကြည်ရွယ်ကောင်းပါပေသောအရကား အနုတ္တရောသွားခတတာဆိုင်သောကုံတော်တို့ကြောင့်အလွန်ကဲမရှိအမြတ်ဆုံးဖြစ်တော်မူပေတော့ဓမ္မမဲလေးပါးဘိုလ်လေးပါးနိဗ္ဗာန်ပရိယအပြည့်ဆယ်ပါးသောတရားတော်မြတ်သည်အော်အော်ပြောပြရင်မပြီးအောင်အန်ရှိဝဲကျင်ရဝဲကောင်းပါပဲသွားတကားအနုတ္တရောသုတ်ပရိပါဏတာဆိုင်သောကုံတော်တို့ကြောင့်အလွန်ကဲမရှိအမြတ်ဆုံးဖြစ်တော်မူပေတော့ တန်ခါမဲ့ပုဂ္ဂိုလ်၄ပါးဘုံပုဂ္ဂိုလ်၄ပါးပေါင်းလို့တော့တန်ခါတော်သည်အော်အော်ပြောပြရင်မပြီးအောင်အန်ချိဝဲကြည်ရဝဲကောင်းပါပဲတော့အရကဣတိဣရောစိညာအောက်မဲ့လည်းစိတ်တန်စိတ်ကိုဗန္တတဝအထူးကြည်လင်ရှင်လန်းစေကြည်၍တရားကတိထိုးခိုင်းလိုက်စိတ်ကောင်းတော့အောက်မဲ့စဉ်ချင်းကြည်လင်ရှင်လန်းတော့စိတ်နဲ့တကော၎င်း၏မိဟာယုတ်တရားတို့ကိုဝိပဿိတဝရှုပြီးမှပြီးရှုမှပြီး၍ ယထာဥဒံဤဝိကရဝဝိပဒနာသင်္ဍံတရားတော်ဤ၌ပြသောအတ္တိယတယိဝိပဒနာရှုကြမှကြလဲဝါရှုမှကြကုန်သောပါရဏသူတော်ကောင်းတို့ကိုဒေဝဝဓမေမသေးခင်ယခုမြတ်မဘဝ၌ပင်ပေကံ9ရက်15ရက်တလစရိယတွင်လည်းငင်းလင်းများစွာ မေဃာရိပါပကံမေဘောနိဗ္ဗာန်သို့ရောက်စေနိုင်သောဝိပဿနာဉာဏ်မိဂရာဝဝိပဿနာကျိုလီမဏီကျင်ပွားအထောက်ဤပင်နှံတရားတော်ကြီးကိုအဟံငါရိအာဟောမာဓမိကအပွဲရောက်ကြီးဤဩဝါဒကရိယာနိုင်မာစီဝိပဿနာကြောင့်လည်းကြီးဗရဏအနာယက တယအောင်မင်္ဂလာဗဒ္ဒတသန္တဗရမဟာသေခောငါလိုင်မာသည်ဆရာတော်သည်ကတံကတိတမိဟောကြသင်ပြပို့ကြပေတော့အန္တရီသာဓုသာဓုသာဓုသုံးမိကိစ္စမန္တမအခါတာရောတရကတပဏိပန္နပမောက္ခန္တိဇာယိနောမာရပါရဏ ဘေကဝေဩရှင်သာရှင်သမီးများတို့သောဝိသင်္ဟောတိကိစ္စမှာတပ္ပမဟာသတိပဋ္ဌာဝိပဿနာတရားအလောက်ကိုအာထုတ်တဲ့ပြီအာထုတ်ပါကိစ္စမှာတပ္ပမဟာသတိပဋ္ဌာမိဂရာဝဝိပဿနာတရားအလောက်ကိုအာထုတ်တဲ့ပြီအာထုတ်ပါတထာဂဏငါဘုရားတို့မှာတော့အခါတာတော်နိဗ္ဗိညောမြယုံမြတာမှတ်နိုင်ကြပါကုန်၏ပฏิမာဏတို့မြတ်နိဗ္ဗိညောမြတဲ့အတိုင်းကြည်ကြကုန်လျက် ဒါယိနာဝိပဿနာဉာဏ်မီမဉာဏ်မီတော့ဖြင့်ကိလေသာမိုက်ထုတ်ကိုရှုမြိုင်နိုင်တော့သူတို့ဒီသာနဲ့မာရဗန္ဒနာသိမင်းလက်တွဲမှာပန်းမောက်ခံတီလောမြောက်ကြပေကုန်တည်းမိဂရာဝဝိပဿနာသင်တန်းပယုတ်ခေါ်တိရစ္ဆာန်နဲ့လူ ဘယ်လိုက်ဓာတိတူပြီးဘယ်အရာမှာကွဲပြားတယ်ဆိုတဲ့အကြောင်းကလေးတရုပ်ပေါ်ပြီးတော့ဟောအောင်မယ်ဘောဓနာမေတုနာနေတာခောနေပောတေပိဝိသတိဝိဇာဝိသိလောပောတတတံဟိနောခောနာသမောဘဝေဘုန်းကြီးကြောင့်ပညာရေး ပြဋ္ဌာန်းကျမ်းစာ10ဆောင်တွေ15ဆောင်တွေလို့ရှိတယ်။အဲဒီ10ဆောင်တွေ15ဆောင်တွေမှာလောကနိတိဆိုတာပါတယ်။လောကဆိုတာလူနိတိဆိုတာကဆုံးမတာလူတွေကိုဆုံးမတဲ့စကားလူတွေကိုဆုံးမတဲ့သာစုကိုလောကနိတိလို့အမည်ပေးထားတယ်။အဲဒီ10ဆောင်တွေလောကနိတိ တန်ပိုက်အမှတ်22မှာဘောဇနမေတုလနိဒာဂောနေဘောဒေဝီဝိသတိဝိဇာဝိတေသောဘောတတတံဟိနောဂောနာသမောဘဝေလို့သုံးမှထားလောကီလူဟာလောက၌ဘောဇနအစစားခြင်းဒီ၎င်းမေတုနမေထုံမိဝဲခြင်းဒီ၎င်းနိဒာအိတ်ခြင်းဒီ၎င်း ကောနေပြီးနွား၌၎င်းပွားသည်ပြီးလူ၌၎င်းဝိသတိဤဤတည်းဘောတတလူဤဝိသေသောအထုကဝိဇာဝိဇာခေါ်ပညာဝေရိတိုင်တော်သောဝိဇာပညာထုတ်ရုပ်ခဲ့မူကား ကောဏသမောဘဝေလူနဲ့နွားနဲ့သူတည်းလောကနေဒီသုံးမှထားတာနွားဆိုတာတိရစ္ဆာန်ပဲဩဃာတသုရံကနိုင်မှာပထမဆုံးဆုတောင်းတာအပယ်လေးပါအပယ်လေးပါကလွတ်ရပါလို့ဤလို့ဆိုလိုတယ်အဲအပယ်လေးပါနဲ့မှာငရဲတခုတိရစ္ဆာန်တခုပိဋ္ဌာတခုအသွယ်တခုငရဲကတော့လူနဲ့မသက်သာဘူးပြီးကြ အပိဋ္ဌာတွေဆိုတာကလည်းသိကြအတူတွေကလည်းသိကြအဲတိရစ္ဆာန်ကတော့လူနဲ့ဆက်စပ်တဲ့တိရစ္ဆာန်ဘုံဆိုတာလူနေရက်ွက်လူတွေရဲ့အိမ်မှာပဲရှိနေတာပါပဲတောက်တဲ့တို့အိမ်ရောင်တို့ချင်းတို့ရင်းတို့ကြောင်တို့ခွေးတို့ရဲတို့ဝဲတို့ဆိုတာတွေကဆက်စပ်နေတဲ့တိရစ္ဆာန်တွေနွားဆင်းမြင်းအဲဒီတိရစ္ဆာန်ဘုံကလူတွေနဲ့ဆက်စပ်နေတဲ့ဒီတဲ့အနိကလူနဲ့ဆက်စပ်တာကတော့လူတွေကောင်းမှာ ပြင်းနေတဲ့ပန်းလူတွေအဝတ်ထင်မှတွဲတဲ့ပန်းကြီးအဲကောင်းမှပန်းအဝတ်ထင်မှတွဲတဲ့ပန်းကြီးဒိဋ္ဌာန်ရဲ့ဘုံခန္ဓာပြပါဆိုလူတွေရဲ့ကောင်းလူတွေရဲ့အဝတ်ထည်ပြရတာပဲအဲဒီတဲ့အတွင်းကြကြထက်သန်နေတဲ့ဒိဋ္ဌံဘုံဌာနဆိုတာပန်ကောင်းလူရဲ့ပိုက်ထဲမှာပန်ကောင်းဆိုတာရှိတယ်ပန်ကောင်းဒိဋ္ဌံရဲ့ဘုံဌာနပြပါဆိုလူပိုက်ထဲပြရတယ် ပန်ကြသေးဆိုတာတိုက်ရတယ်ကျိုးရတယ်အဲနောက်တစ်မျိုးကတော့မေခံယောဂဘိုးရှင်ကြီးစွန့်တဲ့အခါမေခံယောဂဘိုးပါတတ်တယ်တဲ့မေခံယောဂဘိုးလေလူရဲ့ဝန်းကောင်ရှင်ကြီးထဲမှာနေတယ်တဲ့မေခံယောဂဘိုးပါတဲ့အလယ်နဲ့ဒုစကူသုံးမိတာနဲ့ယုံသွားရင်ဒီဘိုးကတခြားရောက်မသွားဘူးကိုတနေရာမှာလူကနေတဲ့ဒုနဲ့သုတ်စကူနဲ့သုတ်ခဲနဲ့သုတ်ကို အဲလုံတော့တော့မိခင်ယောဂဘုရားစနေတဲ့အဲသူကတရရသွားအရေရဆုပ်ရတဲ့နေရာလေးတော့ပြန်ဝင်ပြီးတဲ့အထိအန္တရာယ်ရှိတယ်။ဒါကြောင့်လိုင်းပါစီမဒုက္ခကူမတုံးရအိမ်လာတဲ့ထိုင်ပြီးရင်ဘာမှမစုံခင်ရေအရင်လောက်ပြီးတော့စွန့်လို့ရစွန့်ပြီးတော့ရေနဲ့ပဲပန့်ရှင်းမိခင်ယောဂဘုအန္တရာယ်မဆိုးမတည့်သွတ်တည့်ခြင်းအန္တရာယ် အိမ်မှာချင်းမကြခင်ကြည့်မှုအန္တရာယ်ဒီအန္တရာယ်အတော်တော်ဒီကာကွယ်ရေးအတွက်သောက်တဲ့ကူမသုံးပဲရေရာသုံးဝယ်ပြူထားတယ်နိုင်ပါစီမအဲမိခံယောဂပုတ္တရိကံရဲ့ပုံဒါနပြပါဆိုတော့ကျင်ကြီးအသာဟောက်အိမ်ဆိုတဲ့လူရဲ့ဦးအဲဒါမိခံယောဂပုတ္တရိကံရဲ့ပုံဒါနပဲဒါတိရိကံဆိုတဲ့အပေဌာနလူရင်းနဲ့ဆက်တတ်တယ်မြတ်စွာဘုရားကလူကိုယ်ထဲမှာ ပိုးကြီးဖြစ်တဲ့ကြီးတွေအမျိုးပေါင်းဖြစ်တဲ့အကောင်ကြီးမဟုတ်ဘူးဒီနေ့သိပ္ပံဆရာတွေယောဂရှာဝေတဲ့အခါကျတော့ဘာပိုးတွေ့တယ်ဘာပိုးတွေ့တယ်နဲ့ပြောတာအဲပိုးဒိဋ္ဌံရဲ့ဘုံဌာနလူရဲ့ရုပ်ကိုယ်ကြီးပဲအဲ့ဒီဒိဋ္ဌံဒီလင်းမှာလွမ်းဒိဋ္ဌံဆိုတာနဲ့လောကဒိဋ္ဌိကနှိုင်းပြထားတာကို ဒါတော့တိရစ္ဆာန်နဲ့လူဟာဘယ်လိုက်တာထိတူတယ်လဲဒီမိဘရဲ့အဖြစ်ဗုဒ္ဓသဒ္ဒနာအဘိဓမ္မာအမြင်နဲ့သိကြည့်ရသောတတ္တဝါတွေဘဝကိုစတဲ့ပฏิပန်တွေဆိုတာ၄မျိုးရှိတယ်ဥပပပฏิပန်တွေဆိုတာအရာရောက်လာကိုယ်တင်ကသူရဲ့ငါအစုံအလင်းနဲ့ပုံကိုရကပြုံးနဲ့ပေါ်လာတယ်လို့လူကောင်အလိုက်နတ်ကောင်အလိုက်ဖြစ်လာတာ အဲ့ဒါကိုဥပမပရိသန္တိဘဝစဖို့ပဲ။ပါမေဒနာပရိသန္တိဆိုတာသူစွတ်တဲ့နေရာဌာနတွေမှာဘဝကိုစကြတယ်တံပိရဇတ္တဝါဆိုတာအဲ့ဒါတမျိုးဆိုတော့ဂဗတိကအမိဝန်ကောင်အောင်ပြီးတော့သူ့ရဲ့ဘဝစပန်းအိမ်မှာမိတွေဖြစ်ပြီးတော့ကဘဝစအဲဂဗတိကအမိဝန်ကောင်အောင်ပြီးဘဝစတဲ့တ္တဝါနှစ်မျိုးရှိတယ် အဲဒီနည်းမှာကိုရညာပြောတယ်နွားဆိုတဲ့တတ္တဝါရဲ့ဘဝအစဘုံလူတတ္တဝါရဲ့ဘဝအစဘုံအတူတူပဲနွားလည်းနွားမှာဆိုတဲ့အမေရဲ့ဝမ်းကောင်းသားအိမ်မှာဘဝကိုစတယ်လူလည်းလူမဆိုတဲ့မိခင်ရဲ့ဝမ်းကောင်းသားအိမ်မှာဘဝကိုစတယ်။ဟောနွားနဲ့လူဘဝစဖို့ကဗ္ဗတေကသားအိမ်မှာဘဝစဖို့ရင်တူတယ်နွားနဲ့လူ။ဒါအပြင် ပထဝီအဘောတိသောဝါယောဆိုတဲ့ရုပ်လေးမျိုးနွားမလည်းရှိလူမလည်းရှိစက်ကုမျက်စိသောတာနာကာနာနှာခေါင်းစိဝါရှာကာယထင်းပြီးတဲ့ခြေသောအောင်လုံးတစ်ခုလုံးကိုနွားမလည်းရှိလူမလည်းရှိဒီဒီယုံငန်းမျိုးဟောယုတ်ကုန်းမျိုးအရုမအသိယုတ်လူမလည်းရှိနွားမလည်းရှိတတ္တအတန်နွားတန်လူတန်တဲ့ သူစီကိုစီပဲကန္ဓာအနံ့နွားမှလည်းအနံ့နဲ့လူမှလည်းအနံ့နဲ့ဘာသာအယတာနွားမှလည်းအယတာနဲ့လူမှလည်းအယတာနဲ့အဲ့ဒီရုပ်လေးမျိုးလည်းနွားမှရှိလူမှရှိသူပဲဘာရယဆိုတဲ့ရုပ်နွားမှလည်းနှလုံးသားရှိတယ်လူမှလည်းနှလုံးသားရှိတယ်ဒီအချိန်တည်းအတုဖြစ်ပါဖြစ်ပဲယုတ်တရားတွေပြည့်စည်ခြင်းမရောက်ခင်မပြည့်စည်အောင်စောင့်ရှောက်တတ်တဲ့ယုတ်တရားသီတာယုတ်လို့ခေါ်တယ်အသက်ယုတ်ပဲ ငါမလည်းရှိလူမလည်းရှိအာဟာရတဲ့ဣဒနေအောင်ဆောင်ရတဲ့ယုံငါမလည်းရှိလူမလည်းရှိအာရဓာတ်ပြေအောင်သတ္တဝါတွေဆိုတာဒီယုတ်ကိုပြောတာအာယုတ်ဆင်းနဲ့တစ်ဆင်းနဲ့ထောင်မျိုးငါမလည်းရှိလူမလည်းရှိအဲဒီမှာအဓိကပြည့်မှဒီနေ့ဒီဝနာရီအဖွဲ့ကတက်တက်လို့စားကြတယ်အဲဒီဇိဝိတာယုတ်ကိုကြည့်ပြီးတော့အော်နွားဆိုတဲ့တတ္တဝါတွေမှာလည်းဇိဝိတာအသက်ယုတ်ရှိတယ်တို့လူတွေမှာလည်းဇိဝိတာအသက်ယုတ်ရှိတယ် တော့လူတွေမှာဇီလာအသက်ရောက်မပြည့်မရှိအသက်ရှိခြင်းသလိုနွားတွေလည်းသူတို့ဇီလာရောက်မပြည့်မရှိအသက်ရှိခြင်းမှာပဲဒီလိုကိုညက်တာလေနွားသားမစားဖို့လည်းဒီဆရာတော်ဘုရားကြီးလှုပ်တော်မူဟောခဲ့တယ်တက်တက်တော့စားဖို့တက်တက်တော့အဖွဲ့တွေကလှုပ်တော်တယ်အဲအတူတူပဲရုပ်တော့နွားမှလည်းရှိလူမှလည်းရှိရုပ်တစ်ချက်ချင်းထောင်ရုပ်နွားနဲ့လူမူမကွဲသေးဘူးဘဝသာဘုံနဲ့တူတယ်အဲဒီရုပ်တစ်ချက်ထောင်ရုပ်လည်းသူ့ရှိကိုယ်ရှိတူနေတာပဲ အဲတုန်းကသာပေတွေမှာလူယောက်ျားတရိစ္ဆာန်ယောက်ျားလို့ဒီလိုဖွဲ့တယ်အဲတရိစ္ဆာန်ယောက်ျားသူ့ကိန်းတွေရုပ်ဟာတရိစ္ဆာန်အကြီးတွေနဲ့တရိစ္ဆာန်အကြီးတွေတွန်းဟန်လာနေဟန်တွန်းပြူဟန်လူတွေနဲ့လူတွေရဲ့လူယောက်ျားတွေတွန်းဟန်လာပြောဟန်တွန်းဟန်အဲဒီပုံဆံကိုခေါ်ပြတဲ့ရုပ်သူ့ကိန်းတွေဟောနွားတိမှလည်းရှိလူတိမှလည်းရှိဟော၁၆မျိုးနွားတိလူတိမှရုပ်၁၆မျိုး အနွားမလူမတွေမှာလည်းအိတ်ပိန်တွေမရဲ့သွားဟန်လာဟန်အပန်းအနေထားပေါ်ဆောင်တဲ့ရုပ်အိတ်ပိန်တွေဆိုတာနွားမမှာလည်းရှိလူမမှာလည်းရှိဟောနွားနဲ့လူနွားကြီးမှာလူကြီးမှာရုပ်ဆက်ခဏမျိုးနွားမမှာလူမမှာရုပ်ဆက်ခဏမျိုးအတူတူပဲဒီဒီရုပ်ပိုင်းဆိုင်ရာအဲနံပိုင်းဆိုင်ရာသိကြည့်ကြစို့ အကုသိုလ်အကုသိုလ်စိတ်32ခုစေတသိက်34ခုလောဟတရိစ္ဆာန်တွေမှာလည်းရှိတယ်လူတွေမှာလည်းရှိတယ်လောဘအကုသိုလ်လောဟလည်းလောဘရှိတာပဲလူလည်းလောဘရှိတာပဲဒေါသအကုသိုလ်နွားမှလည်းရှိလူမှလည်းရှိနွားတွေလည်းသိဆိုတယ်နွားတွေလည်းမနာလို့သုံးအောင်ကြောင်ဖြစ်သေးတာ ဂုံမကာရဇတ်မှာရှင်မင်းတယောက်သောထွက်ဖို့အကြောင်းခံလာတာနမြိုင်တဲ့နွမ်းမိတ်လိုက်တာနမတကောင်နောက်ကိုနတိအများကြီးသူ့လိုက်အဲဒါကိုနမြိုင်လိုက်တယ်မိတ်လိုက်တယ်လို့လည်းခေါ်တဲ့အဲဒီမှာနွားဒီတကောင်ကနမနဲ့ပတ်တဲ့တဝန်ကြောင့်အိဗ္ဗမေတိယာတွေပြည့်ပြီးဟိုနွားကြီးတကောင်ကိုပေါင်ရကျိုးနဲ့မပြီးခေါ်လိုက်တာတစ်ချက်တည်းနဲ့ပြီးတော့ရတယ်အဲဒါအိဗ္ဗမေတိယာဒေါတာပဲနွားမှလည်းရှိ လူဝံလည်းရှိအကုသို့ပြုပဲမောဟအကုသို့နွမ်းမှလည်းရှိလူမှလည်းရှိတယ်အဲကုသိုလ်ပိုင်းကုသိုလ်စိတ်ပိုင်းဆိုင်ရာမဟာကုသိုလ်စိတ်ဖြစ်ဘူးနွမ်းမှတိရစ္ဆာန်တွေမှလည်းဖြစ်နိုင်တာပဲမဟာကုသိုလ်စိတ်အဲဒီမဟာကုသိုလ်စိတ်ဖြစ်ဖို့ရဒါနတိနာဘာဝနာပသနာဝေယဝိဇ္ဇပတိဒါနပါဒနုဘောဒနာဓမ္မသမဏဓမ္မဒေသနာဒိဋ္ဌိကံမှာဘုန်းကြီးက10မျိုးရှိတယ် အဲဒီတဲ့မျိုးမှာနွားလက်လန်းမိတဲ့ပုံရကိရိယာနဲ့ပတ်သက်ပြီးဇာလန်တကူမဟာဒတ္တာဆိုတဲ့နွားကြီးအာယနေယုံရင်းပြီးတော့ကအပြပြီးလဲလမ်းဘိန်းလာမှာသေရောမယ်အဲလမ်းသွားရင်နွားကြီးလဲနေတာတွေ့တော့သင်ရအသုံးရတဲ့လူကသင်ရခွာယူသွားတယ်မသေးသေးဘူးနွားကြီးတောင်းသမားကလည်းသူ့ဆောင်မှာကြိုးတက်ဖို့တဲ့နွားနွားကြီးရဲ့အကျော်ကိုလေးထုတ်နှုတ်ပြီးတော့ကယူသွားတယ်နွားကြီးမသေးသေးဘူး ဘယ်လောက်ကြီးတို့ကရောက်နိုင်မလဲလို့စဉ်းစားကြည့်ဗိညာမလေးကတိတ်လာဆွမ်းခံစားတဲ့အရှင်တိတ်လာဆိုတဲ့ဆရာတော်ဆွမ်းခံကြွလာလမ်းမေးမှာနွားရည်ပြီးတော့တဏ္ဏလို့ဗုဒ္ဓရဏကိသာမိဓမ္မရဏကိသာမိသံဃရဏကိသာမိတိုင်ပေးတယ်နွားရည်နားထောင်လို့အဲဒီဟာနားထောင်တဲ့စိတ်ဟာကာမဝဒမဟာကုသိုလ်ပဲလူမှလည်းဖြစ်နေတယ်နွားမှလည်းဖြစ်နေတာပဲဒီကာမဝဒမဟာကုသိုလ်စိတ် ပါဏာတိပါဏဝေရမဏိသိက္ခာဝရဏမာရိယာမိသူတက်လည်းမသာပဲအမြဲဆောင်ခြင်းကြီး၅ပါးသီလတော်ပေးတယ်မဟာဒိဋ္ဌဆရာတော်ကသွားရနားထောင်လို့အဲဒီသီလဆောင်ခြင်းနဲ့စိတ်ကြီးနဲ့မဟာကုသိုလ်စိတ်မသာပဲဆောင်ခြင်းနဲ့စိတ်မဟုတ်ပဲဆောင်ခြင်းနဲ့စိတ်နွားမှလည်းရှိလူမှလည်းရှိမဟာကုသိုလ်စိတ်ဒီနေရာမှာအတူတူပဲမဟာကုသိုလ်စိတ်ပိုင်းဆိုင်ရာအဲနောက် ဗိညာပါဠိကမဟာဒိဋ္ဌမထေရကြီးကဧကယနောယံဘိကေမေကောတဏ္ဏဝိသုဒ္ဓိယသာတိပရိပ္ပာဏသုတ်တယဝိကရဝိပဒနာပင်တန်းပေါ်ကျုပ်ဘုံမပုဒ်လေးပါဠိလိုခေါ်နွားရနန်းထောင်းမကြည့်မလားနာကျင်တဲ့ကြားတွေကပဲနားထောင်အဲဓမ္မသမဏတရားနာတဲ့စိတ်တရားကိုကျူးကလည်းနားထောင်တဲ့စိတ်ဟာဓမ္မသမဏကုသိုလ်တဲ့ကာမဝဒမဟာကုသိုလ်ပဲအဲတော့ယောဂီတွေကကိုဘုန်းကြီး ။ဟောနေပြောနေတာသူ့စိတ်နားထောင်နေစေ။အဲ့ဒါသမဝရမဟာကုသိုလ်ဓမ္မတော်နာကုသိုလ်လို့ခေါ်တဲ့။အဲ့လူနဲ့နွားနဲ့ဒီနေရာမှာမကွဲသေးဘူး။အတူတူလည်လန့်မိသေးတာပဲ။ဓမ္မဒေသနာတရားဟောပူတော်မင်းကြီးတရားဟောလို့မဟုတ်သောကြီးကအကျော်တရားရပြီသင်္ဗေဒရာဗုဒ္ဓတော်ဖြစ်သေးတယ်။အဲတိရစ္ဆာန်နဲ့တရားဟော။အဲလိုလူတွေနဲ့တရားဟောတာပဲ။အဲမှာလူနဲ့တိရစ္ဆာန်။ တရားဟောတဲ့ဓမ္မဒေသနာကာမဝရကုသိုလ်လုပ်ရင်ရတယ်အတူပဲလည်လန့်မိသေးတယ်တရိစ္ဆာန်တွေဒါနာလူတွေလည်းနိဗ္ဗာန်ရဲ့ပြည့်စည်ပေးလူဒါနာကုသိုလ်လုပ်ဒါကာမဝရကုသိုလ်အဲတရိစ္ဆာန်တွေလည်းကာမဝရဒါနာကုသိုလ်လုပ်ကြတာပဲအဲဇာလန်တစ်ခုမှဆရာရလေးကြီးကမိုးစွေလေးတိုက်ပြီးတော့ရေလည်းမမျောလို့ အင်မတန်အေးဒဏ်ခံရတဲ့မင်းသားရမွေရကြွက်ရကြက်ဒီလိုလေးရဆဲယူပြီးတော့အင်းဒီတိဋ္ဌံတတ္တဝါလေးတွေကအာနေတယ်သူတို့အရင်မိခင်ပေးမှာပဲမွေကြက်လူရွေကြွက်မိခင်ပြီးတော့မှမင်းသားမိခင်အဲတော့မင်းသားကငါဥသာမပေးကောင်းလားဆိုပြီးတော့မကျေနပ်ဘူးရန်ညှို့ပွဲတဲ့အာဃာတထားတဲ့ဒီနေ့သိသိမယ်ပေါ့အဲမနဲ့မောနေကြတော့ အယိဒံအန္တရာယ်ပြောက်ွယ်ပြီးတော့ကျင်းကျင်းမမလန်းလန်းဆန်းဆန်းဖြစ်တော့အတိအတိမိမိတို့ဌာနပြန်ကြတာမွေရဲ့ကျတူရဲ့ရဲ့ကျွဲ့ရဲ့ဆရာသေးကြီးကိုကျေးဇူးတင်တကားပြောဖိမတကားပြုပြီးပြန်သွားမင်းသားကလည်းမပြောချင်းပြောရင်လည်းဇာယိကြီးတိုင်းရောက်ပြီးတော့ရောက်တဲ့အခါကြွားပါဘာမလို့လိုတဲ့အကူကြီးတောင်းပါဖိတ်ပြီးတော့ပြန်သွားအဲရသေးကြီးကအလိုစားတဲ့အနေနဲ့ဝေစီကိုသွားတဲ့မြင်တဲ့နေရာကအပြေးလွှာလာပြီးတော့ဆရာသေးကြီးဆရာကြွားပါကြွားပါ သူ့နေရာရောက်တဲ့အခါကျဟောဒီအောင်မှာရွှေငွေတွေဂရီပေါင်းများစွာရှိပါတယ်အဲ့ဒါအလုခံသုံးဆွဲတော်မူပါအေးလိုတဲ့အခါယူမယ်သင်မဲ့ပြန်ထိတာအိုးရက်စီသွားတော်လေးတို့အာရင်ကြီးအောင်မှာရွှေငွေတွေဂရီများစွာရှိတဲ့အလူခံသုံးဆွဲတော်မူပါအေးသင်မဲ့ထိတာလိုတဲ့အခါယူမယ်ရက်တူရဲ့စီသွားရက်တူကလည်းခီးဦးကြော်ပြုတ်ပြီးရှင်များဟောဒီမှာတပည့်တော် ကောက်ကြီးစံလောင်ထားတာအများကြီး အလူခန္ဓာဘုရားသုံးဆတော်မူပါကျက်တူကလည်းလှူတယ်မွေနဲ့လှူတယ်ကျက်ကလည်းလှူတယ်ဒါဒါနကာမဝရကုသိုလ်ဓမ္မကုသိုလ်ရှိကုတဲ့အတိတ်ကလည်းဒီကာမဝရကုသိုလ်လည်းလည်းမီးလောက်ကြတာပဲလူရင်းနဲ့လောက်ကြတာပဲဒါနကာမဝရကုသိုလ်အတူတူလည်းလည်းမီးရတဲ့လူနဲ့တိရစ္ဆာန်မကွဲသေးဘူးလူကဘာမှမပူသေးဘူးတန်းတူလည်းပဲရှိသေးတယ် အပဇာယနာအယုသိပေးတဲ့ကာမဝဒအကုတို့လူတွေနဲ့ကိုတဲ့သမင်းနဲ့တဏှာဤတရဲ့အသက်ကြီးလူတွေကိုအယုသိပေးအလေးပြုကြတယ်။ဘာနဲ့ဆုံးငယ်မှာကလေးသင်အုပ်ကြီးလာတယ်။အဲဒီမှာကျမသားငယ်လေးတွေရှိပါတယ်ဒီခြုံထဲမှာအန္တရာယ်ကာကွယ်ပေးပါအတောင်တစ်ဖက်ချက်အယုသိပေးလို့တောင်းပန်တယ်။ အဲသင်ကြီးကငှက်သွေးတွေချင်းနေချုပ်ကားရခွာနေနောက်ကသင်ကြီးအကုန်လုံးသွားမှသူလည်းသွားတယ်အဲ့ဒါငှက်ဆိုတဲ့တိုင်းဆန်လဲအယုသေးပေးအလေးပြုတဲ့အမသနာကာမဝရကုသိုလ်လက်လန့်မိတယ်လူတွေလည်းလက်လန့်မိတယ်တိုင်းဆန်တဲ့လူလူပဲရှိသေးတယ်ဝိညာဝိဇ္ဇပလလဲကမ္မဗုဒ္ဓမြတ်စွာဘုရားဝါဆိုတဲ့အချိန်ပလလဲဆင်မင်းကြီးကဝိညာဝိဇ္ဇကုသိုလ်ယူတာတောင်းလျှောက်တယ်မြတ်စွာဘုရားကိုမြတ်စွာဘုရားရင်းနှီးလေးချိုးရအောင်တေတုံတစ်ဖက်က ဒီတောင်နဲ့နင်းသေတုံတုံနှမောင်းနဲ့ကိုင်းသေတုံရင်ပေါ့မိရေရမိဘအဲဒီမိဘရဲ့ကြောက်တုံးလေးထက်ကြောက်တုံးလေးပူလာတဲ့အခါကျတော့ရေခွက်ထက်ပူပူကြောက်တုံးလေးထက်လွေးတော့အဲဒီမှာမြတ်စွာဘုရားပြောသွားပြီးတော့ရေချိုးဖို့အသင်ဖြစ်တဲ့အကြောင်းသတင်းပို့တယ်။ဟောသင်ဆိုတဲ့ဒိဋ္ဌာန်လေဝေယဝိဇ္ဇာကာမဝဒအကုသို့လောက်တာပဲလူတွေနဲ့ဝေယဝိဇ္ဇာဆိုတဲ့ကာမဝဒအကုသို့လောက်ကြတာအဲနိုင်ပါစီမှာ သံဃာဝေယဝိဇ္ဇာယောဂီဝေယဝိဇ္ဇာဆရာသမားဝေယဝိဇ္ဇာကျောင်းတဲ့ဝေယဝိဇ္ဇာအကုန်လောက်ကြတာဝေယဝိဇ္ဇာကုသိုလ်အဲလူနဲ့တရိစ္ဆာန်အတူတူဝေယဝိဇ္ဇာဆိုတဲ့ကာမဝိဇ္ဇာကုသိုလ်လဲလန့်မိတယ်ပဋိဒါနအမြအဝေရာပတ္တနုမောဒနာသာဓုခေါ်တာကတော့ဇာလန့်ထင်ထင်ရှားရှားမရှိဘူးဒါသူတို့လည်းလက်လန့်မိတာပါပဲဒါလည်းကာမဝိဇ္ဇာကုသိုလ်ပဲသူတို့ဘာသာအရတိရစ္ဆာန်တို့ဘာသာဘာဝအရအမြဝေရာတို့သာဓုခေါ်တာတို့ရှင်းကောင်းရှိပါလိမ့်မယ် သီလကာမဝရကုသိုလ်မတပဲရှောင်တဲ့စိတ်မခိုးပဲရှောင်တဲ့စိတ်ကသီလကာမဝရကုသိုလ်တွေပေစုဘောဓရဇမကိုရမြေခွေးရမွေရဝဲ့ဝံရလေးဥဒရှင်မသီလဥပုသ်ဆောင်ရတယ်အဲ့ဒါကာမဝရကုသိုလ်တိရစ္ဆာန်နဲ့လက်လန်းမိတယ်လူတွေလည်းရှင်မသီလဥပုသ်ဆောင်ရတယ်လက်လန်းမိတယ်အခုဝေပေးထားတဲ့သာရဲ့ဇယကလေးမှာကြည်စမ်းပါအဲဒီဇယမှာ အောက်ဆုံးညာဘက်မှာမြားလေးရှိတယ်မြားထိပ်မှာပါတယ်လေသီလဝိသုဒ္ဓိတွေ့ရလားတွေ့ပါဘူးအဲသီလဝိသုဒ္ဓိဆိုတာ၅ပါးသီလ၈ပါးသီလ၁၀ပါးသီလကိုရင်ကြီးကျင့်သုံးတဲ့139ပါးသောကိုရင်တို့ရဲ့သီလရဟန်းတော်များကျင့်သုံးတဲ့139တွဲသီလအဲဒါကိုဒီနေရာမှာသီလဝိသုဒ္ဓိလို့ခေါ်တဲ့အဲသီလဝိသုဒ္ဓိဆိုတော့လေတိရစ္ဆာန်တွေလင်းလန်းမိတာပဲလူတွေလည်း သီလဆောင်ကြတော့လင်းလန်းမိတာပဲအဲ့ဒါဘာကုသိုလ်လဲဆိုကာမဝဒရကုသိုလ်တဲ့အဲသီလဝိသုဒ္ဓိပြည့်ရခါကျတော့သိဒ္ဓဝိသုဒ္ဓိသိဒ္ဓဝိသုဒ္ဓိဆိုတာသမထကမ္မထန်40ဓမျိုးမျိုးအားထုတ်ရင်သိဒ္ဓဝိသုဒ္ဓိဖြစ်တယ်အဲဒီသမထကမ္မထန်40ထဲမှာသိဒ္ဓဝိသုဒ္ဓိဖြစ်အောင်အားထုတ်တဲ့တိရစ္ဆာန်ရှိတယ်ဘုရားမြတ်စွာဘုရားလက်တော်ကာလကဘိက္ခုနီဆိုတဲ့အမျိုးသမီးဘုန်းကြီးကျောင်းမှာ ။သမင်တွေမိကြရင်ခဲ့တဲ့ကြက်တီတွေကလေးဇဝင်ကြီးစီကမှအသုံးချဖို့သင်ထားတဲ့ကြီးလိမ္မာကလေးကြက်တီလေးလိမ္မာကလေး။ဉာဏ်နဲ့တော့ဘိက္ခုနီခရိမရဟဲ့အနည်းကိုဗုဒ္ဓရဂိတာလို့ငါတို့နာမည်ပေးမယ်။ဗုဒ္ဓရဂိတာဘုန်းကြီးကျောင်းမှာနေတဲ့သူကအလကားနေလို့မဖြစ်ဘူးဟာကမ္မထအထုပါတဲ့။အနည်းတော့လွယ်လွယ်ပဲဟဲ့အဋ္ဌိပုံစအဋ္ဌိပုံစအယောစုအယောစုအဲအဋ္ဌိကမ္မထတည်ပြန်နော်။ အယုတ်ပြင်းပြင်းဖွင့်ဖွင့်မျက်စိမိတ်သိတဲ့မှာမျက်စိနဲ့ကြည့်သလိုမြင်ရအောင်တခါတည်းမှန်ပြီးတော့အတ္တိပုံစံအယုတ်စုအတန်တွေ့ဆိုနောက်စိတ်ထဲကအတန်နှိတ်ဆိုအဲ့ဒီလိုသိမြတ်နေလို့သင်မိထားတယ်ဗုဒ္ဓရေဂိတာဆိုจิตတိယုလေးจิตတိယုလေးအားထုတ်တယ်ဒါသမထကမ္မထစိတ်တွေစင်ကြဲတဲ့အယုတ်စုအယုတ်စုအယုတ်စုအယုတ်စုအယုတ်စုကိုမြင်မိတဲ့စိတ်ကလေးကတည်ပြီးဆိုတော့ လောဘဒေါသမောဟအိတ်တမေတ္တရိယဘာအကုသို့မှဝင်မလာတော့ဘူးကင်းပြီးတော့သင်ကျယ်နေလို့သိတ္တဝိတ္တုဒီဟောသိတ္တဝိတ္တုဒီလောက်တော့တရိစ္ဆာန်လေးနဲ့လင်းလန်းမိနေတာပဲလူတွေနဲ့လင်းလန်းမိတယ်လူနဲ့တရိစ္ဆာန်မကွဲသေးဘူးသိတ္တဝိတ္တုဒီအစဉ်ကာမဝဒကုသိုလ်တဲ့အဲ့ဒီနေ့အဲ့ဒီကြတိတို့လေးမနေ့ကနေသာလုံနေတော့ဘိသွန်းငှက်တကောင်က စားဖို့ရအတွက်ထိုးတုပ်ပြီးတော့ယူသွားတယ်ဘိက္ခုနီဆိုတဲ့အမျိုးသမီးဘုန်းကြီးငယ်ကလေးတွေပါမဏိရီဆိုတဲ့အမျိုးသမီးကိုရင်မကလေးတွေကလိုက်ပြီးတော့လက်ကိုလေဝါတီဟေးအော်၆လန်လာလေသွန်ကကြောက်ပြီးတော့လွတ်ထားခဲ့ကျက်တူရဲကလေးမသေးဘူးအရှင်ပြန်ရဒီဒီမဲဤထံရောက်တော့ဟဲ့ဗုဒ္ဓရေဂိတနေ့သွန်ကြီးကကြီးသွားတယ်ကနေ့သိတွေဘယ်လိုဖြစ်နေတော့ဟာရှင်မရဲ့ အေးအယိုးလူတစ်ခုကိုအယိုးလူတစ်ခုကတော့ခြေဆောင်သွားပြီဘယ်နေရာဘယုံရဲ့ပြည့်စည်မယ်မသိဘူးလို့ဒီလိုပဲတွေးမိတယ်တဲ့ကျက်တူရွေးရဲ့အဖြစ်ကမ္မထလက်ကန်ရှိတဲ့ကျက်တူရွေးရဲ့အဖြစ်ပေဖို့ကိုမတွေးမိဘူးသူကကြောက်လည်းမကြောက်ဘူးအဲအယောသူတဲ့ကမ္မထအာယုန်ထဲမှာသူ့စိတ်ကလေးဟာတီးနေပင်မှကြောက်တဲ့ဒေါသဆိုတဲ့ကိရိယာကင်းနေတာဒါတိဋ္ဌဝိသုကြီးခေါ်တယ် အဲသူ့ဆင်ញင်ပုံကလေးကအယောသူတခုကအယောသူတခုခြေဆောင်သွားတယ်ဘယ်နေရာဖယုတ်ဘယ်ဒီဘုကပြည့်စည်မယ်မသိဘူးအဲ့ဒီအတွေ့တာတွေးမိတာတရားဘာမှမတွေးမိဘူးကောင်းလိုက်တာဒါသိနာဝိတုဒ္ဓိသမထဒိဋ္ဌံလည်းလက်လန်းမိလူလည်းလက်လန်းမိအတူတူဒိဋ္ဌံနဲ့လူမကွဲသေးဘူးဘာကုသိုလ်ကာမဝဒကုသိုလ် ဟောကုသိုလ်ပိုင်းဆိုင်ရာမှာအဲဒီစိတ်ဓာဝိသုဒ္ဓိမှာရူပါဝဒရကုသိုလ်အရူပါဝဒရကုသိုလ်တွေရအောင်လုပ်တော်မယ်။တန်နေရအောင်လုပ်တော်မယ်ဆိုရင်တော့အဲဒီမှာတိရစ္ဆာန်ကလက်လမ်းမမီဘူး။လူသာလက်လမ်းမီတယ်။တာမန်စိတ်ဓာဝိသုဒ္ဓိဥပဒရာသမာဓိလောက်တော့လူနဲ့တိရစ္ဆာန်အတူတူကာမဝဒရကုသိုလ်ရတာပဲ။ရူပါဝဒရအရူပါဝဒရကုသိုလ်ရတော့တိရစ္ဆာန်မရဘူး။လူသာရတယ်။ အဲ့ဒါကြောင့်ရူပဝဒနာအရူပဝဒနာကုသိုလ်ဥဒ္ဒရိမနုဿဓမ္မတဲ့သာမန်လူတွေတိရစ္ဆာန်တွေလက်နက်မပြီးတဲ့ကုသိုလ်လို့ခေါ်တယ်သိတဝိတ္တုသမထနေမှာအခုမင်းဝစီတော်ဆရာတော်ဘုရားကြီးကစပြီးတော့အဲ့ကမှာပါဠိတော်သက္ကသင်္ကိတိပုဒ္ဒကအရိယမိတ်ကလမ်းကျော်ကဘာကျော်ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးတို့ဝိုင်းကျင့်သုံးပြီးတော့ညွှန်ကြားနေတဲ့ မိဒီမပရိပဒမာသရိပဒမိဂရာဝိပဿနာနည်းနဲ့ဒိဋ္ဌဝိတုဒ္ဓိထူထောင်မယ်ဆိုလို့ရှိရင်တော့သေကုံသပါဒနာတိအရူပေသပါဒနာတိသတိရင်တို့တင်ကြတဲ့ယုတ်တရားနံတရားတွေရဲ့သဘာဝလက္ခဏာတေကနာလက္ခဏာအနိစ္စဒုက္ခအနတ္တဖြစ်ဖြစ်ခေါ်တဲ့ပါမညာလက္ခဏာတွေကိုသိအောင်မြင်တယ်မြင်တယ်မြင်တယ်အတ္တစိတ်ကသိရတယ် ကြားတော့ကြားတဲ့ယုံနံတွေရဲ့အရှိပြီးအောင်ကြားတယ်ကြားတယ်မွေးနံတော့ကြားတဲ့ယုံနံတွေရဲ့အရှိပြီးအောင်မွေးတယ်နံတဲ့သာတော့ကျိုးရသဘကကတိသင်ရှားတဲ့ယုံနဲ့ရဲ့အရှိတိအောင်ဆိုတဲ့ခြင်းနဲ့ငါနဲ့ဘာနဲ့သတ်တယ်စသည်အတန်တိစိတ်ကဆိုရတယ်အဲဒါမိဂရာဝိပဿနာနည်းပဲသိနေတဲ့နေရာအကုန်စေတဝန်တို့ကုန်လုံးကိုတနေရာရမှာယုံနဲ့နေသင်ရှားတယ်ဘယ်လိုသင်ရှားတယ်ကိုယ်ပြီးသင်ရှားတယ် ဆံပြီးတင်ကြတယ်ငုတ်ပြီးတင်ကြတယ်မောပြီးတင်ကြတယ်စားပြီးတင်ကြတယ်လဲပြီးတင်ကြတယ်ထိုင်ပြီးတင်ကြတယ်ထားပြီးတင်ကြတယ်ရပ်ပြီးတင်ကြတယ်လမ်းသွားပြီးတင်ကြတယ်ကိုယ်မှာပူပြီးတင်ကြတယ်အေးပြီးတင်ကြတယ်နှွေးပြီးတင်ကြတယ်ဖောင်းပြီးတင်ကြတယ်ပိန်ပြီးတင်ကြတယ်အောက်ပြီးတင်ကြတယ်နာပြီးတင်ကြတယ်ရားပြီးတင်ကြတယ်ကြိုက်ပြီးတင်ကြတယ်ကိုယ်မှာတင်ကြတာလေအဲဒီတင်ကြတဲ့ယုံတရားနံတရားတွေအရှိပြီးအောင် ကွေးပြီးသင်ကြတဲ့အခါကွေးတယ်ကွေးတယ်အတန်နေသိက္ခာဆိုဆန်းပြီးသင်ကြတဲ့အခါဆန်းတယ်ဆန်းတယ်အတန်နေသိက္ခာဆိုသမင်းလုံးစုပြီးသင်ကြတဲ့အခါစုရဲစုရဲအတန်နေသိက္ခာဆိုပဇက်စီယူပြီးသင်ကြတဲ့အခါယူရဲယူရဲအတန်နေသိက္ခာဆိုပဇက်ဟာပြီးသင်ကြတဲ့ယုံနံအရှိပြီးအောင်ဟာတယ်ဟာတယ်အတန်နေသိက္ခာဆိုသမင်းလုံးပဇက်တဲ့ထဲခွန်ပြီးသင်ကြတဲ့ယုံနံအမှန်တိုင်းပြီးအောင်ထဲတယ်ခွန်တယ်အတန်နေသိက္ခာဆို ဝါပြီးထင်ရှားတဲ့ယုံနဲ့အမှန်တိုင်းဒီအောင်ဝါတယ်ဝါတယ်အတန်တိစိတ်ကဆိုမျိုးပြီးထင်ရှားတဲ့ယုံနဲ့အမှန်တိုင်းဒီအောင်မျိုးတယ်မျိုးတယ်အတန်တိစိတ်ကဆိုပူပြီးထင်ရှားတဲ့ယုံနဲ့ပူတယ်ပူတယ်အတန်တိစိတ်ကဆိုသာဒီပေါ့လေအဲကိုမှထင်ရှားတဲ့ယုံနဲ့အတန်တိစိတ်ကဆိုအဲငါးဓာရမနောဓာရခေါ်တဲ့စိတ်မှလည်းကြည်ညိုပြီးထင်ရှားတယ်ဝမ်းသာပြီးထင်ရှားတယ်ပြင်းပြီးထင်ရှားတယ်စိတ်ကြက်ပြီးထင်ရှားတယ်ဟုတ်မဟုတ်ပါမလားလို့တွေးပြီးထင်ရှားတယ် မမမမမလားလို့စဉ်းစားပြီးထင်ကြတယ်ပြီးပြီးထင်ကြတယ်စိတ်ကြက်ပြီးထင်ကြတယ်ဘယ်လိုထင်ကြတယ်ကြအဲထင်ကြသမျှကိုနားနဲ့အမိနာမနဲ့အတိုင်းစိတ်ကဆိုရတယ်အဲဒီလိုကြောင်းတော်ထင်ကြတဲ့ယုတ်တရားနံတရားတွေရဲ့သဘာဝလက္ခဏာသေကနာလက္ခဏာသံယလက္ခဏာဒိဋ္ဌိဝါနာတာဖြစ်ဖြစ်ကိုသိအောင်အတန်နဲ့စိတ်ခဲကဆိုတာကိုပဲကျူတယ်လို့လည်းခေါ်တယ်မှတ်တယ်လို့လည်းခေါ်တယ်ကျူမှတ်တယ်အဲဒီကျူမှတ်တာ အဲဒီလိုရှုမှတ်ပြီးရှုမှတ်ပြီးဆိုရင်တော့ရှုမှတ်တာကတော့ကာမဝဒကုသိုလ်ပဲမှတ်လိုက်တယ်ရည်စဲနေတော့စိတ်ဓာဝိတ္တုဒီကာမဝဒကုသိုလ်အဲဒီမှာတိရစ္ဆာန်တွေလည်လန်းမိဖို့မလွယ်တော့ဘူးနွားတွေလည်လန်းမိဖို့မလွယ်တော့ဘူးဒီမှာနွားတွေလူတွေလမ်းခွဲရတော့မှမသိသိကြီးတဲ့ဆက်လို့စိတ်ဓာဝိတ္တုဒီဖြစ်လာပြီဆိုတော့နံပါတ်1ဗားတယ်လေနံပါတ်1ကနာမရူပပရိသေရဉာဏ် သနာအမွေဒိဋ္ဌိဝိတုဒ္ဓိအဲ့ဒီကာမဂရကုသိုလ်မျိုးတော့တိရစ္ဆာန်တွေလက်လန်းမမီဘူးလူတွေပဲလက်လန်းမီတော့တယ်ဒီမှာသိတ္တဝိတုဒ္ဓိကျော်တော့နာမရူပပြိစ္ဆာဉာဏ်ကိုဘာဝိတုဒ္ဓိခေါ်လဲဒိဋ္ဌိဝိတုဒ္ဓိနာမရူပပြိစ္ဆာဉာဏ်ဘာဝိတုဒ္ဓိဒိဋ္ဌိဝိတုဒ္ဓိဝိရိယပြိစ္ဆာဉာဏ်ကကိင်္ခာဝိတရဏဝိတုဒ္ဓိသမ္မတနာဉာဏ်ဥရိယဗျာဉာဏ်နှစ်မျိုးကိုတော့မေဃမေဃဉာဏ်နဲ့တနာဝိတုဒ္ဓိ သင်္ခါညာဘယညာအာရိဝညာနိဗ္ဗာန်ညာမုံစီဒုက္ခညာတညာပရိသင်္ခါညာသင်္ခါဝေခါညာဥဒ္ဒနာဂာမိနိညာအလိုလောမညာဒီညာကိုပါကိုတော့ပฏิပဒာညာနာတတနာဝိသုဒ္ဓိနမသင်္ခါမဉ္ဇဉ်ကိုတော့ညာနာတတနာဝိသုဒ္ဓိဝိသုဒ္ဓိခုနှစ်ပါးဝိသုဒ္ဓိခုနှစ်ပါးမှာသီလဝိသုဒ္ဓိသိလဝိသုဒ္ဓိလူနဲ့တရိစ္ဆာန်လူတို့ပဲလည်းလမ်းမိသေးတယ်ဒီကာမဂရကုတို့ဟောနာမရူပပရိစ္ဆရာညာဒိဋ္ဌိဝိသုဒ္ဓိကစပြီးတော့ နမစင်္ဂမေညဉ္ဉဏတရဝိသုဒ္ဓိတိဉာဏ်စဉ်35ဝိသုဒ္ဓိ5ပါးအဲ့ဒီကုသိုလ်တွေကိုတော့အဲ့ဒါလက်လန်းမမီတော့ဘူးနွားတွေလက်လန်းမမီတော့ဘူးလူပဲလက်လန်းမီတယ်အဲ့ဒီကြမှာနွားနဲ့လူမတူပဲမူကွဲတော်မှာကိုဒါကြောင့်ဝိဇာဝိပိသောဘောတတလူကဝိဇာဆိုတဲ့အသိပညာနွားတဲ့ပို့ပြီးတော့ထူးတယ် အဲ့ဒီဝိဇ္ဇာဆိုတာဘာလဲဆိုရအောင်ဒီနာမရူပပရိသေရဉာဏ်မှဆယ်လေးဂောတရကုဉာဏ်တိုင်အောင်ဉာဏတတနာဝိဇ္ဇာခေါ်သည်သေငါမဉဏ်ကိုအာတဝေခယဝိဇ္ဇာခေါ်သည်ဟောမဉဏ်ကိုအာတဝေခယဝိဇ္ဇာ နာမရူပပြိဿဉာဏ်ကစားပြီးဆယ်လေးအထိဉာဏတဏဝိဇ္ဇာတဲ့အဲ့ဒီဝိဇ္ဇာသိမှနွားတဲ့ဘာဖြစ်တယ်ကိုယ်တယ်ကိုယ်တယ်ဆိုတာပါတာပေါ့နွားတဲ့ပါမယ်သိကစားပြီးတော့အတဲ့အတဲ့ဝိဇ္ဇာပညာမရှိရင်တော့လူနဲ့နွားနဲ့ဘာဖြစ်မလဲအတူတူပဲ ဒါကြောင့်တာယာဝတိဆရာတော်ဥညရကရုပ်ပုံနဲ့ပင်လူလားနွားလားတဲ့သာဝတိတောင်ထုတ်သေးတယ်။သောဘောဇနမေတုဏနိဋ္ဌဘောနိဘောတိတိဝိသတိဝိဇာဝိတိသောပောတတတံဟိနောဂောနသမောဘဝေလောကေလူရလောက၌ ဝါဒနာအစားစားခြင်းတွေကောင်မေထုနာမေထုံမေပါခြင်းတွေကောင်နေတာအိတ်ခြင်းတွေကောင်ခေါ်နေပြီးနွားနေလည်းကောင်ပေါ်တဲ့ပြီးလူနဲ့ကောင်ဝိဇ္ဇတိရှိတည်းဝိဇ္ဇာပညာတိဝိဇ္ဇာနာမရူပပရိစ္ဆရာဉာဏ်ပိဉ္စပရိက္ခဉာဏ်သမတနာညာဥရိယဝိညာဉ်ဘေကညာဝိညာဉ်အာရိဝညာနိဗ္ဗာန်ညာမုံစေကမတညာပရိသင်္ခာညာသင်္ခါရဘကညာဥဒ္ဒါရကာမိညာအနုလောမညာဘောဓရဘုညာဆိုတဲ့ညာအနတ္တနာဝိဇ္ဇာ မဉ္ဇဉ်ဆိုရင်အာသဝကယဝိဇ္ဇာတိဘောတနာလူဤဝိသေသောအထူးဝေတိတံဟိနောထောညာအနတ္တမနာဝိဇ္ဇာအာသဝကယဝိဇ္ဇာပညာသုံးရုပ်ခဲ့မူကဘောနသမောဘဝေနွားတဲ့လူသူဤတတိသာဓု ဒိုင်းဆန်နဲ့လူနဲ့လိုင်းခွဲကလေးဗုဒ္ဓမြတ်စွာဘုရားကပေးထားတဲ့သီလဝိသုဒ္ဓိကြည်ဆုံးရင်ပဲဒီတိတ်ကမကြည်နေတာလေးကျင်းပြီးသိတဝိသုဒ္ဓိကြည်ဆုံးရင်ပဲသိကုကိလေသာလေးကျင်းပြီးနာမရူပပရိက္ခဏပရိက္ခပရိက္ခဉာဏ်စတဲ့ဝိဇ္ဇာပညာသာသနာအမွေတွေရလာလို့ရှိရင်တော့အာရမဏနုတ္တယကိလေသာအကုသိုလ်တွေကျင်းပြီး နံပါတ်စဉ်ကမဉ္ဇဉ်ဆိုတဲ့အာသဝကရဝိဇ္ဇာပညာရှိလာရင်တော့ပန္တနာနုပညာကိလေသာတွေကျင်းပြီပန္တနာနုပညာကိလေသာအကုသိုလ်တွေကျင်းပြီဘယ်လောက်ကျင်းသွားလဲလောဘမှုဒိဋ္ဌိကိတ္တမပ္ပယုတ်စိတ်လေးဝိသိကိတ္တသာကုစိတ်အကုသိုလ်စိတ်အကုသိုလ်စိတ်ကိလေသာဒိဋ္ဌိဝိသိကိတ္တအဲ့ဒါတွေမျိုးပြုတ်တာပဲ အာတဝကယဝိဇ္ဇာပညာနံပါတ်ဆိုင်ကမင်းညာအဲ့ဒါရလို့ရှိရင်တရိစ္ဆာန်မှာအဲ့ဒီလိုအကုသိုလ်တွေမျိုးပြုအောင်လုံနိုင်တဲ့သွမ်းရည်မရှိဘူးလူတွေမှာဒါဒီအကုသိုလ်မျိုးပြုအောင်လုံနိုင်တဲ့သွမ်းရည်ရှိတယ်ဟောသိတဝိသုဒ္ဓိဒီတရိစ္ဆာန်ကလက်လန်းနေတယ်ဒီဒီဝိသုဒ္ဓိလည်းသာသနာအမွေရရေးကြတော့တရိစ္ဆာန်တွေမရနိုင်ဘူးလူသာရနိုင်တယ်ဒါကြောင့်မြတ်စွာဘုရားက ဒိဋ္ဌာမတပံမြေဒီမပရိပရမသတိပဋ္ဌာမိဂရာဝဝိပဿနာတရားအလုံးအာထုတ်သိပြီအာထုတ်ပါဒါထာကနာငါဘုရားတော်မှာတော့ဧကတာရောနွားနဲ့လူမတူပဲဉာဏတဒနာဝိဇာအာသောကရာဝိဇာပညာသာသနာအမွေရ၏နိပေယုံမြတာသွန်ရပါကုန်၏ဗုဒ္ဓမြတ်စွာဘုရားပြည့်မိဂရာဝဝိပဿနာဤတိုင်းပြည့် ပြင်းရင်လွန်တဲ့တံမိုးထိုးချပြီးတော့ကလူအစ်စ်သရင်ဝင်လိုက်မယ်ဒီလိုမဟုတ်ရင်လူဆိုတာအမီရယုံရပြီးတော့လွန်နဲ့မထူးပဲလဲပဲညီညတဲ့အတူတူဒါနဲ့တို့ယောဂီတွေထိုးချအောင်ဝိဇာဝိသေသောပောတ္တတာဆိုတဲ့လောကနေဒီလမ်းညွန်တဲ့အညီထိုးချအောင် နွားတဲ့တိရစ္ဆာန်နေတဲ့ပူအောင်သာအောင် လုတ်တဲ့မလုတ်တဲ့တို့ရောက်ကြည့်တယ်ပြင်ပေးတာလုတ်တဲ့လေလုတ်ရင်လုတ်ကိုလုတ်ရမယ်လုတ်ရင်ရမယ်နာမရူပပြိစ္ဆရာညာတမွေရမယ်ပြိစ္ဆရာပြိက္ခာညာနှမွေရမယ်အဲ့ဒီညာနဲ့တဏဝိဇ္ဇာနဉံပညာနှမျိုးရရဲ့သုလသောတာပန်ဘယသီလမြဲဒီမယေဒိသမိတာတို့လည်းအပင်၄ပါးနဲ့လွဲမယ် အနည်းဆုံးနှစ်မွေလောက်တော့ရဖို့သုံးမွေလေးမွေဗုဒ္ဓမြတ်စွာဘုရားကတော့နောက်ဘဝချမ်းသာခြင်းလေးမွေအတိရအောင်လုပ်ပါတဲ့နာမရူပပရိသေယဉာဏ်ဉာဏတနာဝိဇ္ဇာအဝိတ္တပိဇံပိင္အဉာဏ်ဉာဏတနာဝိဇ္ဇာအမွေနိသမ္မတရာဉာဏ်ဉာဏတနာဝိဇ္ဇာအမွေသုံးဥရိယဝယဉာဏ်ဉာဏတနာဝိဇ္ဇာအမွေလေးအဲဒီဉာဏတနာလေးဝိဇ္ဇာလေးမွေလောက်ရရင်နောက်ဘဝ ချမ်းသာပြီဒီတဲ့သွန်းနေတော့15ဘွေအထိရအောင်လုပ်ပါအာတဝကဝိဇ္ဇာမဉ္ဇဉ်အာတဝကဝိဇ္ဇာပညာအထိရအောင်လုပ်မဉ္ဇဉ်အာတဝကဝိဇ္ဇာပညာရရင်မဟာသောတာပန်သောတာပန်ပြောတဲ့အကုသိုလ်၅မျိုးအကုသိုလ်စိတ်၅မျိုးဒီရတိအနည်းနဲ့ပြောလို့ရင်ဒိဋ္ဌိဝိသိကိစ္စအဲဒီအကုသိုလ်တွေမြုပ်ပြုတ်အောင်ပြေမုတ်လိုက်နိုင်ပြီမဟာသောတာပန် မကောင်းဘူးလားအဲဒါကြောင့်ဗုဒ္ဓမြတ်စွာဘုရားရဲ့သာသနာမှာဗုဒ္ဓဘာသာရဲ့လို့ဖြစ်လာရင်လွမ်းနဲ့လူမတူပဲမူကွဲအောင် ကြိုးစားဖို့အခြေအနေတွေကလည်းပြေးနေကြိုးစားကြရမယ်ဒိဋ္ဌမဓမ္မမှာပฏิပဒံဝိပဒနာတရားအလုံးအထုတ်တဲ့ကိအတုပကိစ္စမဓမ္မမေသိမပฏิပဒံမဟာပฏิပဒံမိဂရာဝဝိပဒနာတရားအလုံးအထုတ်တဲ့ကိအတုပ တထာဂတံကဘုရားတို့မှာတော့တက္ကတာရောနိပညုံပြယုံရတာဇွမ်းနေကြပါကုန်၏တထာဂတံကဘုရားတို့မှာတော့တက္ကတာရောနွမ်းနဲ့လူမတူပဲညာနာတက္ကရာဝိဇ္ဇာပညာအာတရကရဝိဇ္ဇာပညာရ၏နိပညုံပြယုံရတာဇွမ်းနေကြပါကုန်၏အဲဒီမှာသုံးဝိဇ္ဇာလောက်ရရင်တခြားဘာသာကိုမပြောင်းနိုင်တော့ဘူး ဘောင်းကြီးဒီမှာလာပြီးတော့တရားတိုင်တဲ့ယောဂီတွေပြန်လာနေဟဲ့နေလို့ညာနေဘလောက်နာတော့အာဘာဘာကြီးကနာတိနာပေးလိုက်တယ်ဟောဆရာကြီးတော်ရုပ်တွေကနာတိနာပေးလိုက်တယ်နာတိဆိုတာနာမရူပပရိဒါညာပိဒါပရိညာသမထနာညာသုံးညာကိုခေါင်းကြီးကနာတိလို့သတ်မှတ်ထားတဲ့အဲနင်တရားမတိုင်ခင်တော့ကနင့်ဘာသာရေးပေါ်မှာသိနေအခုနာတိသုံးညာသုံးဝိဒါရပြီးတဲ့နောက် တို့ဗုဒ္ဓဘာသာပေါ်မှာသင်ရင်သုံးတတ်နေတဲ့စိတ်နဲ့ဘယ်လိုရှိတော့အာထူးကြပါတယ်ဟိုတုန်းကတည်းပို့ပြီးတော့ကြီးညိုတတ်တယ်သာသနာ့ကိုဘယ်နဲ့ကိုဗုဒ္ဓဘာသာစွန့်နိုင်ဦးမလားအာမစွန့်နိုင်တော့ဘူးတဲ့အေးဗုဒ္ဓဘာသာတွေကဗုဒ္ဓဘာသာအမိခံတွေကကိုယ်ဘာသာစွန့်စွန့်သွားတာတွေရှိတယ်အဲကိုယ်ဘာသာအကောင်းအမွန်ကိုအကောင်းအမွန်မှမသိလို့စွန့်စွန့်သွားတာအဲဒီလို လွမ်းနဲ့မတူပဲထိုးကင်းအောင်လုပ်လိုက်တဲ့အခါကျတော့ဟဲ့တို့ဘာသာကအကောင်းတယ်ဆိုပြီးမစွန့်နိုင်တော့ဘူးဒါအရေးကြီးတယ်လို့ဘုရားဘာသာဝင်တွေလွမ်းနဲ့လူတူနေတဲ့လွမ်းနဲ့တန်းတည်းပဲဆိုလို့ရှိရင်တော့တွန့်သွားကြမှာပဲနားလေလားဒီနေ့ဘုရားသားတွေကိုဓမ္မသရိယာစာကြတာအောင်တဲ့အဒီသင်ထားတဲ့ပုဂ္ဂိုလ်တွေဓမ္မသရိယာစာကြတာအောင်တဲ့အဒီသင်ထားတဲ့ပုဂ္ဂိုလ်ဓမ္မသရိယာပုဂ္ဂိုလ်တချို့ ကိုဗုဒ္ဓဘာသာဆုံးပြီးကြောဆိုင်သွားတယ်အဲသူတို့မှနာမရူပပရိက္ခဏညာပိစ္ဆာပရိက္ခဏညာသမတရညာပုံညာပုံဝိဇ္ဇာလောက်တောင်သူ့စိတ်ထဲမှာမပေါ်ဘူးနားလည်ပါလားမပေါ်တော့သူ့စွန့်နိုင်တာပဲပုံညာပုံဝိဇ္ဇာလောက်မှမပေါ်ရင်အဲ့ဒီသာကြတံအောင်အတိဘုရားသားတွေသင်ထားသူဟာနွားနဲ့တူသလားမတူဘူးလားရဲရဲပြောတူလားမတူဘူးလား သူတို့စွန့်နိုင်တာဗောကိုဗုဒ္ဓဘာသာကိုဟောဒီမှာသုံးညံသုံးဝိဇာယမစွန့်နိုင်တော့ဘူးတဲ့ဟောတရားဘာသာဝင်သုံးညံသုံးဝိဇာယဒီဘာသာပြန်ဝင်ခြင်းကိုဟေးမဝင်နိုင်တော့ဘူးတဲ့ဒါဒီနေ့တကယ်ဖြစ်ရဒါကြောင့်မြတ်စွာဘုရားကတဏ္ဍာနာငါဘုရားတို့မှာတော့အခါတာတော့နွားစားတဲ့တိရစ္ဆာန်လေးနဲ့မတူပဲ ထိုကဲအောင်ညာနာတတနာဝိဇ္ဇာအာသဝေခယဝိဇ္ဇာပညာရယေနိပေညုံပြယုံရတာစွန့်နေရပါကုန်၏ညတော်ပြပေးတဲ့နေ့တိုင်းကြည့်ကြည့်ရင်နွားစားတဲ့တိရစ္ဆာန်တွေတဲ့ပူမယ်ပါပူမယ်ဝိဇ္ဇာအသိပညာတွေပူလာမယ်ဒီကနေဆယ်လေးအထိဝိဇ္ဇာအသိပညာဆယ်ငါးအထိဝိဇ္ဇာအသိပညာတွေပူလာမယ်အဲ့ဒါမှ ဗုဒ္ဓဘာသာလည်းဗုဒ္ဓဘာသာကိုမစွန့်တော့ဘူးတခြားဘာသာလည်းဗုဒ္ဓဘာသာဝင်ဖြစ်လာမယ်ဒီနေ့ဗုဒ္ဓဘာသာဝင်အရေးအတွက်တည်တတ်ဖို့လည်းလိုတယ်တိုးပါဖို့လည်းလိုတယ်ဒါကြောင့်တို့ယောဂီတွေနွားစားတဲ့တိရစ္ဆာန်နဲ့ပိုအောင်ထူးအောင်ဝိဇ္ဇာဆိုတဲ့ပညာရရအောင်ကြိုးစားကြရမယ်တဲ့မိဂရာဝိမသနာပင်တန်းဤ ရထားတဲ့အတိုင်းဖောင်းနာပိဏကာသာကျွမ်းမှပြီးတော့ဉာဏတတနာအာသဝေကယဝိဇာပညာတွေစိတ်ထဲမှာပေါ်လာအောင်ကြိုးစားအားထုတ်လိုက်ကြအောင်